လိုအပ်တဲ့ခရီးရောက်ဖို့ရတဲ့ပေါက်ထားတဲ့လမ်းကမ္မစရသမာဓိကြီးခေါ်တဲ့မူလလမ်းကြောင်းဘုရားဘာကမဲ့ခေါ်တဲ့လောကီသံသမာဓိတွေပါလမ်းကြောင်းအရိယမဲ့ခေါ်တဲ့ နိဗ္ဗာန်သွားရလမ်းကြောင်းလမ်းကြောင်းကြီး၃ခုခုလိုတဲ့ခီးပေါက်ပြန်ထောက်ထားတဲ့လမ်းကြီးဘူလာလမ်းကြောင်းကတော့သုပတိဘုံပေါ့ရောက်လူဘုံနတ်ဘုံဇမဘုံပေါ့ဒါသာတိလာလောက်ဆိုလို့ရှိရင်တော့လူဘုံနဲ့နတ်ဘုံပါပဲ စံပါလာလို့ရှိရင်တော့ဇမဘုံမှာပါတာပေါ့။ဒါကမ္မဘုံတော့ဒါနရည်သီလရည်နဲ့တွားရတာပါပဲ။ဇမဘုံကတော့သမထရည်နဲ့တွားရတာပါ။အိဗ္ဗံကတော့အရိယာမဲ့ရည်နဲ့တွားရတာပါ။ အဲ့ဒီအဲ့ဒီအမရနဲ့သွားရင်းပါရှေးပိုင်းကိုယ့်ဘာဘာကမက်ရှိပါလားသမာဓိရင်ဘုံဘုံသမထရင်ဥပဒနာရင်ပါဒီရင်နဲ့အမှားဆုံးဖွာပြီးတော့နောက်မှအရိယာရင်အဲအရိယာမဂ္ဂရင်ဖြစ်သွား ဖိရရင်ဖြစ်သွားတော့ပါဆင်းရဲဆင်းရဲဒီလိုတော့သွားရပါတယ်ဆက်လက်သွားရမှာရေနည်းနည်းတွေရှိတယ်ဆိုတာမနေ့ကသမထရင်ကိုတော့ယောဂီသာနဲ့ရှင်တွဲပြီးတော့ကြည်တာယုံကြည်လေးတော့ပြောသွားပါပြီခြေကြောင့်ပြောလို့အခွင့်မသာပါဘူး ဒီနေ့အစဉ်ကြောက်တဲ့အတိုင်းသမာဓိယင်ဥပဒနာယင်ပေါ့လေဘုရားဘကမဲ့လမ်းကြောင်းရှောက်နိုင်တဲ့ဒီတစ်ခုအဲ့ဒါကြီးပြောမှာဒီနေ့ပြောလို့ရှိရင်သမထယင်သမာဓိယင်ဥပဒနာယင်ဒီနေ့ပြောလို့ရှိရင်ฌာနဆိုတဲ့ဟာနဲ့မကင်းပါဘူး ဉာဏ်ထည့်ပြောမှစံထည့်ပြောမှသဘာဝကျပါတယ်ဉာဏ်ဆိုတာကတော့အာယုံကိုစူးစူးဆိုင်ဆိုင်ရှုတဲ့သဘောကိုဉာဏ်အဲဒီလိုဉာဏ်လို့ခေါ်ပါတယ်အဲဒီဉာဏ်ကလည်းရှိရရှိပါတယ်တိအာရမဏုပနိဋ္ဌာဏ အာရမဏဥပနိစ္ဆာနာပါဖြစ်လက်ရှိပါနိစ္ဆာနာသက္ကနနိစ္ဆာနာလက်ရှိပါဥပနိစ္ဆာနာအဲ့ဒီစကားလေးတွေထုတ်တာပရမမျိုးစားတော့အာရမဏုပနိစ္ဆာနာဆိုတာကတိအစရှိတဲ့ဉာဏ်အာယုန်တွေကိုစူးစူးဆိုင်ဆိုင်ခတ်ရှိတာလို့ အာရမတုပနိစ္ဆာနပြီးပါတယ်တရားကိုခေါ်လို့ရှိရင်တော့ဥပဒါရဇာနဲ့အတူသမဘာရှိပါပေါ့အဲဒီသမဘာရှိပါကတော့အနည်းပြောခဲ့တဲ့သမထရင်ကနေသိရပါတယ် ရရှိတဲ့ရူပစာအရူပစာတွေကိုနိုင်နိုင်နေနေဖြစ်အောင်လို့ဝင်စားရပါတယ်။အဲလိုဝင်စားတဲ့အခါမှာပတိုင်းစာရှိတဲ့သိရတဲ့ပုံမှာအနိကစူးစိုက်စိုက်ကပ်ပြီးတော့ရှိတဲ့အာရမရူပနေချာနာဖြစ်လာတာပါပဲ။အဲဒီဇာကတော့ဒီသမာဘ7ပါး ဘိညာဉ်တို့ဘာလို့ဘောလိဓမ္မပြေစသဘောလိကျိုးကျေးဇူးတွေရှိပါတယ်ဒီမှာတော့ဥပဒနာရဲ့အခြေခံအနေနဲ့ရှိလို့ရှိရင်လည်းဒီကသမထယာနိကနည်းနဲ့ပေါ့လေရှိလို့ရှိရင်လည်းဥပဒနာပဲဥပဒနာဘာကဖြစ်ပါတယ်သုဒ္ဓဓမ္မကတော့လောကိတာအထုတာမဟုတ်တော့ဥပဒနာပါရကလည်းရှိတယ် ဒုတိယဆံကတော့လက္ခဏုပနိစ္ဆာနလက္ခဏဥပနိစ္ဆာနပါလက္ခဏာဆိုတာကြောင်းကျိုးရဲ့ယုံနာတရားတွေရဲ့အမှတ်သားပဲဆိုရပါစို့ဘယ်တော့မှအမှန်သားသုံးရုပ်ပါပါဖြစ်ပေါ်ပြီးခွဲချုပ်သွားတဲ့မမြဲတဲ့အနိစ္စလက္ခဏာအမှန်သားပေါ်လဲပြောလဲနဲ့ဆင်းရဲမကောင်းတဲ့ ဒုက္ခလက္ခဏာအမှတ်သားနဲ့ကောင်းစားချမ်းသာတဲ့အတ္တမရှိဘူးသဘာဝတက်တဲ့ပဲသဘာဝတက်တဲ့အမှတ်သားလေးအနတ္တလက္ခဏာဆိုလက္ခဏာ၃မျိုးယူရပါတယ်အဲဒီလက္ခဏာ၃မျိုးကိုတော့ဝိပဿနာဉာဏ်ကသိဥပဒနာဉာဏ်ကသိပါတယ်ဝိပဿနာဉာဏ်ကသိပါတယ်နိဗ္ဗာန်ရဲ့အိယကိုမှန်ကန်တဲ့ သဘောကိုတော့အရတ္တမအရတ္တဖို့နဲ့ရှိကြရပါတယ်ဒီတော့သက္ခိမနိစ္စနာဆိုတာဝိပဿနာဉာဏ်နဲ့မဲ့ဉာဏ်ဖုံဉာဏ်ပေါ့လေသမဝိပဿနာနဲ့မဲ့ဖို့ဒီသုံးမျိုးကိုသက္ခိမနိစ္စနာလို့ခေါ်ပါတယ်တူတူတုတ်တုတ်ပြောရလို့ရှိရင်တော့ အာရမဏုကနိဋ္ဌာနကိုသမထဌာနလို့ဆိုရှင်ပြောရဆိုရတာဒီလိုခုပါရဲ့လက္ခဏုပနိဋ္ဌာနတဲကပေါ်လေအစိတ်ပိုင်းဖြစ်တဲ့ဥပဒနာကိုဥပဒနာဈာန်ဥပဒနာဈာန်လို့ပဲသုံးရပါတော့။ဒါစူးစိုက်မှုကပ်ပြီးတဲ့ရှိတဲ့သဘောကိုဈာန် စူဆိုင်သူကိုယ်ရရှိဘာလို့ခေါ်နေတာအာရမဏုလက္ခဏာနမူကွဲရသည်ဆိုတာပဲအာရမဏုပါနေချာနာနဲ့လက္ခဏုပါနေချာနာသမထသံဥပ္ပါဒနှစ်တာသူ့အမည်ဆိုတာပေါ့အာရမဏုပါနေချာကိုသမထသာလို့တူတူတူတူခေါ်ပြီးတော့လက္ခဏုပါနေချာနာကိုတော့ သက္ကိဝနိစ္စာလာရဲ့အစိတ်ပိုင်းဥပဒနာဆောင်ပဲထည့်ပြီးတော့ပြောကြပါစို့ဥပဒနာဆောင်လို့ဆိုပါရှင်းရှင်းဆိုလို့ရှိရင်တော့တိသမထဆောင်နဲ့ဥပဒနာဆောင်အဲဒီလိုပဲသိတာနားလည်ထားဖို့ပါပဲအဲဒီပသနာဒါန ဌာနကိုစံကံရာကဖြစ်ဆိုထားတာတော့ရိုးရိုးလေးပါပဲဌာနကိုဥပနိဌာနလို့လို့ပါပါရှုတဲ့သဘောရှုတဲ့သဘောဆိုတာခန္ဓာလားရှုတာလားကြည့်ရလားသမ္မာလောက်ရှိတာလားအနိကရှိတာလားအကြည့်ရအမျိုးမျိုးရှိတာတတိကြည့်ရတော့ ကပ်ပြီးတော့ကြည့်တယ်ဆိုကပ်ပြီးတော့ရှုတယ်ဆိုတဲ့သဘောပြပါလားဥပ္ပချာနာကပ်ပြီးတော့ဘယ်မှာကပ်ရမှာလဲဆိုတော့သမထဆာစေကတိုင်းစားကြည့်တဲ့ကိရိယာအယုံတွေမှာကပ်ပြီးတော့ရှုကပ်ပြီးတော့ရှုတယ်ဆိုဗမာလိုပြောတော့စူးစူးဆိုင်ဆိုင်ဆိုတဲ့အဓိပ္ပာယ်ရပါတယ်စူးဆိုင်တာဒါမှကပ်နေတာဆိုင်နေတာဒီမတိတိလေး အာယုစိတ်ကလေးစိတ်ပိုင်းလေးချင်းဖြတ်ရှိရပါလားဆိုတော့ပိုင်းရှိရမှာလားဆိုတော့ဒီလိုတော့မဟုတ်ဘူးနိနိဆိုတော့အကျွမ်းမဲ့အကျွမ်းမဲ့ဆိုတာအပြည့်အစုံပါလားသမထအရင်ဆိုလို့ရှိရှုွက်ဖတ်ကြည့်တာအဲရှုွက်အကုန်လုံးပြည့်စုံဥပဒနာဆိုလို့ရှိရင်ရှုွက်သဘာဝလက္ခဏာပညာလက္ခဏာတွေပါကိုယ်စီလက္ခဏာနဲ့တူညီလက္ခဏာတွေပါလားကပ်ပြီးတော့အနိကရှိရတာ ကြည့်ပြီးဆိုလို့ရှိပါလားဒါချက်စိတ်ချလို့မရဘူးအဲဒီလိုကပ်ပြီးတော့ချင်းချက်မရှိပါဘူးအတိအဆုံးရှုတဲ့သဘောကိုဈာနာလို့ဆိုလည်းပဲဖြည့်ဆုံးပြီးတော့မဟုတ်ပါဘူးစားလည်းဖို့ပါပဲထလန်းလားကညီဝတ်တစ်ခုကိုအဲဒီခလန်းလားပဲရှိနေတယ်ဆိုလို့ရှိရင်တော့ လုံးဝမမြင်နိုင်တော့ရှိတတ်ပါလေ။ဒီနောက်မှမှုံမှုံမှမတဲဘကွမြင်နိုင်ပါလေ။ဒီတော့အဲ့ဒီမြင်ခွင့်ကိုပြီးပြီးပြင်းပြင်းသိကြလို့ရှိရင်ရှေ့ကိုတိုးတိုးပြီးတော့ရှိရပါလေ။နည်းနည်းတိုးလို့ရှိရင်နည်းနည်းကြည့်တာနည်းနည်းတွေ့ရင်နည်းနည်းကြည့်တာအနိကကြောက်ပါပြီဆိုလို့ရှိရင်ဒီဒီဆုံးဆုံးကိုလည်းခါတယ် မြင်ရကွက်ကွက်ကွင်းကွင်းကိုမြင်ရကြတာပါဒီတော့သမရတာအထုတဲ့ပုဂ္ဂိုလ်လည်းကတိုင်းပြည်ကဖန်တီးထားရတာပေါ့အဲ့ဒီမြင်ကွင်းစီတစ်ဖြည်းဖြည်းစိတ်ကိုတွန့်ကပ်ပြရပါစူးစိတ်ဆိုင်လည်းကြည့်ရပါတတိယလောက်ပါကြားလို့ရှိရင်ဆန်စိတ်ကလေးဟာရှုပ်ရတဲ့တတိယကြီးလာတာဒီကလာတာပါ စိတ်ကြီးတည်ငြိမ်လာတယ်ပါမထဆန်ကြီးဖြစ်လာတယ်ပါထို့တူပဲဝိပဿနာဆံကလည်းပဲတကယ်ယုံနာတဘာဝဒီပြည့်ချင်းရဆုံးလေးပေါ့လေကိုယ်စီလက္ခဏာတွေနဲ့တည်ရလက္ခဏာတွေပေါ့လေဒီမှာတရားလေးကြီးဖို့ဆိုတာကအဲ့ဒီတဘာဝကြီးလည်းငင်းပေါ်ပေါက်တဲ့နေရာဌာန ကျူပြီးတော့လည်းစောင့်နေရပါတယ်ပေါ်ပေါ်ချင်းလည်းပဲကမှဆူဆက်ပြီးတော့မှတ်ရပါတယ်ရွယ်စည်းချက်ပါရပါတယ်အဲ့ဒီဒီခတ်သွားအောင်တွန်းအားလည်းပါရပါတယ်တဲအောင်ချိန်ထားရတယ်ရောက်အောင်တွန်းအားပြရတယ်အားဆက်ရတယ်အဲ့ဒီတော့လေ့ကျင့်နေတာလောက်ပါလားလို့ရှိရင်ခန္ဓာ ပထမဆုံးသဘာဝအာယုကျုံနာလေးရဲ့ကိုယ်စီသဘာဝပါလေကိုယ်စီသဘာဝလေးဒီစိတ်ကတစ်ဖြည်းဖြည်းဒီလည်းဒီကလည်းကကြတာတယ်လည်းတယ်ပါတော့ဟမ်အဲ့ဒါလုပ်ပြရပါတော့အဲ့တော့ချိန်ပြီးတော့အာယုမစိတ်နဲ့ထည့်ပြီးတော့အနိကရောက်သွားပြီဆိုလို့ရှိရင်ဒီကသာတွေ့လာတော့ဒီရသဘာဝလက္ခဏာကြီး သိချင်းရဆုံးလေးပေါ့တွေ့လာတာပါပဲအဲ့ဒီလိုတွေ့လာလို့ရှိရင်ဒါဥပဒနာလို့ဆိုရတာပါပဲအဲဒီဥပဒနာထဲမှာသုဆိုင်မှုဆံလည်းပါသွားပါတယ်ကွာဆရာဥပဒနာဆံလို့ခေါ်ရတယ်ကွာသိကြပါလို့ဝမ်းပိုက်ဆိုင်ချတယ်ပေါင်းမှုပေါ်လာတယ်တောက်တင်းဆိုရှာတဲ့ပေါင်းမှုပေါ်လာတယ်အဲ့ဒါနဲ့တဲ့အောင်ဆိုပြီးတော့ရွယ်စုမှုပါတယ် ဒါဒီအားဆိုင်မှုပါတယ်အပူရအားဆိုင်မှုပါတယ်ချိန်ပြီးတော့အားဆိုင်ပြီးတဲ့ခါကျတော့ဖောင်းမှုခေါ်တဲ့တောင်းပင်းလို့ဆိုတဲ့အာယုံနဲ့ပေါ့လေပုတ်တိုက်တဲ့လို့ထိထိမိမိဖြစ်သွားတယ်ဒါကဥပပေါ်လာတဲ့ဖောင်းမှုအာယုံနဲ့ကပ်ပြီးတော့ပေါ့နိအပြေဝအပြေဝဆိုတော့ဒီကတော့ကွက်ပြီးတော့ကြည့်ရတဲ့သဘောပါပဲအာယုံတွေက သိပြီးတော့ကျေပြတ်နေလို့ရှိရင်ကွက်ပြီးတော့ကြည့်မှပြီးသားပါအစုနဲ့ရိုက်ထားတဲ့ဓာတ်ပုံကိုထူးခြားတဲ့ပုံကိုသိကျင်လို့ရှိရင်တီဗီသားသာသိကျင်လို့ရှိရင်ကွင်းပြီးတော့ကြည့်ရတယ်ပေါ့လေကွင်းလိုက်လို့ရှိရင်လည်းခါရကြည့်ကွင်းထဲမှာစဝိုင်းထဲမှာပေါ့လေကိုသိနေတဲ့ပုံကိုရှင်းရှင်းပေါ်ရတာပါပဲဥပဒနာရဲ့အာရုံကတော့ကွက်ပြီးတော့ကြည့်ရပါလေတော့ ခွဲပြီးတော့ကြည့်ရတယ်ဆိုတော့ပိုင်းခြားပြီးကြည့်ရတာပါဒီမှာအဲ့ဒါလို့စူးစိုက်စိုက်ရှိတာအဲ့ဒီပုံကြီးရှိရပါတယ်ဒီမှာဝဲဒီတော့သမထဇာနဲ့ဇာနာနဲ့ဥပဒနာဇာနာသူတို့သင်္ကြန်ရဲ့ခြားနာချက်ကဘယ်လိုရှိတယ်လဲဆိုတော့သမထဇာနာကတော့ တိယအာယုံကိုစိတ်ဆိုင်ရှိပါတယ်တိယအာယုံဆိုတာကပုံစံနဲ့တိယနဲ့ရှိပါတယ်အညီတိယနဲ့ရှိပါတယ်အပြောတက်တဲ့ကောင်လည်းသဘာဝအထင်ရှားမှုကတော့သဘာဝမထင်ရှားတော့သူတို့မှလည်းပဲဘောလက္ခဏာမထင်ရှားတော့တူကြီးဖြစ်ပြီးတော့ဖြစ်သွားတာဖြစ်လိုက်ကြတယ်ဆင်းရတာ ဒီထဲမှာအတ္တမပါသဘာဝတက်တဲ့ဆိုတာပေါ့လေဒီလိုကြည့်လက္ခဏာလည်းမရှိဘူးပြညာကတော့ပြညာတက်တဲ့သဘာဝအရှင်းလည်းမဟုတ်သဘာဝအရှင်းမဟုတ်တဲ့အတွက်အဖြစ်ပြလည်းမရှိပြညာတက်တဲ့အဲ့ဒီပြညာအာယုံကိုရှိရပါတယ်သမထဆံကတော့ဝိသနာဆံကတော့တကယ်အရှိယုံနာသဘာဝနဲ့ သူတို့ရဲ့ချင်းရာဆောင်ကိုသူဆိုင်ရှုရတယ်။ဒီရင်ကတော့သဘာဝအဖြစ်ကိုရှုလို့လည်းသဘာဝအဖြစ်ကိုရှုရပါဘူး။နောက်မှမမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရာဆောင်ကြီးဆက်လို့လို့ချင်းလာတာ။ဆက်လို့ရှားလာပါတယ်။ဒီတော့ညအာယုံပေါ်မှာစိတ်ကလေးကနေတတ်ရင်ဖြစ်ရတယ်ပြောတော့သမထဆံကတော့ရှုပါသလား။ ဝိပဿနာဆံကတော့တကယ်သဘာဝလက္ခဏာတွေတကယ်ရှင်းရဆုံးကိုသိချပေါ်လာလိုက်ပေါ်လာလိုက်ရှုရပါတယ်တကယ်အရှိတော်ရှုတာပါခဏသဘာဝရသမထအာယုကပညာကိုရှုရဲအဲသမထပညာအာယုကိုရှုရဲဝိပဿနာကတော့တကယ်ယုံနာသဘာဝနဲ့သူရဲ့ချင်းအဖြစ်ရှုတယ်အဲဒါကိုခွာရှာပါတယ် တနည်းအားဖြင့်လည်းပဲသမထဆံကမရှိတဲ့သိညာအာရုံကိုအရှိလုပ်ပြီးတော့ပေါ်လေရှုတယ်ဝိပဿနာဆံကတော့တကယ်အရှိသဘောကိုအရှိအနေနဲ့ဒီနေ့ဆက်ရပြီးဝိသတာသိအောင်လို့ရှုတယ်အဲ့လိုခေါ်ချတယ်စကြဝိပဿနာဉာဏ်ဖြစ်ဖို့ကသမာဓိဉာဏ်ကတွားရပါတယ် သမာဓိဉာဏ်ဆိုတာကဇာတ်တော်ကအစရှိတဲ့ကိလေသာတွေဆုပ်ရှားမှုကြီးတွေနဲ့ဒီတိတ်အေးချအောင်ပြုလုပ်တဲ့ဉာဏ်ပါပဲဟွန်းဆန်တဘောလည်းပါတယ်ဆိုတော့ဆိုင်ငါတွေလည်းပဲဆိုင်ငါပါတဲ့တရားတွေလည်းဒီလိုဖြစ်နေပါတယ်ဒီလိုသဘောနဲ့ပြောရမယ်ဆိုလို့ရှိရင်တော့အခုထိုင်ပြီးတော့ ဝါပိုက်ဆောက်ပြီးဖောက်မှုပဲမှတ်တဲ့အခါရှုသွင်းလိုက်လို့ရှိရင်ဝါပိုက်ကဖောက်တယ်အပြောကတော့ပြိညာသဘောကတော့ဖောက်ဖို့အဲတော့ဒီလိုပါတာခွဲကြလို့ပေါ့လေအသုံးဆုံးရလည်းခွဲတော့မှာပါပဲအဲဒါကြီးကတော့တိစ္ဆာပြိညာခေါ်တယ်နာမပြိညာလည်းခေါ်ပါတယ်တဘာဝကတော့ ဖောင်းဆိုတာတောင့်တင်းဆိတ်ရှားတဲ့သဘောပဲစိတ်ဆိုတာလည်းတဘာဝတော့ကျော့ပြီးတော့လှုပ်လှုပ်ရှားရှားနဲ့ငြိမ်ကြတာတောင့်တင်းဆိတ်ရှားရွှေ့သွားတဲ့သဘောတွေပါဟုတ်လားအဲဒါတော့တကယ်တဘာဝအစ်စ်တွေပါဒီတော့အဲ့ဒီတဘာဝအစ်စ်တွေကိုရှုရှုခြင်းတော့ဘောလက္ခဏာလည်းသိမထင်သေးပါဘူး ကိုယ်စီလက္ခဏာလည်းသိမထင်သေးပါဘူးကိုယ်စီလက္ခဏာလည်းကြည့်တော့မထင်သေးတော့တူညီလက္ခဏာလည်းထင်သေးပါဘူးဝိပဿနာဉာဏ်ရှိသေးဘူးဒီတော့ဝိပဿနာရင်ခေါ်တဲ့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကရှေ့ပိုင်းကပေါ့သမာဓိရှင်နဲ့တွားရဟိုဝမ်းပိုက်ဆိုင်ပြီးတော့ဖောင်းလာတဲ့ခိုက်တာ ဖောက်မှုတွေဖြစ်ပေါ်လာတာနဲ့ပဲချက်ချင်းနေရင်းပေါ့လေအဲ့ဒီဖောက်မှုနဲ့ရှိတဲ့စိတ်နဲ့တက်အောင်လို့ရွယ်စုချက်ပါရပါရွယ်ဆိုတာကဝိတက်ကိုပြောတာပါစုဆိုတာကစံကိုပြောပါတယ်ဝိတက်ကฌာနခေါ်ပါတယ်ဝိတက်ကฌာမြင်လို့လည်းခေါ်ပါတယ်ဆံရဲ့အစိပ်ပိုင်းတစ်ခုဒါတော့ ဖောင်းအာယုံကြီးစိတ်ကလေးရောက်သွားအောင်လို့တွန်းအားပြရပါအားဆက်ရပါဒီစစ်စစ်ကြီးလုံးလုံးရဘူးရင်းလားလုံးလုံးကြာကြာတက်တက်ကြောကြောဖြစ်ဆက်လာလည်းရှိရတယ်ဆရာကတော့အာတဘာလုံးလာကိုရလို့ခေါ်ပါတယ်ဘူးရင်းလောက်ပါလားအဲ့ဒီအာတဘာလုံးလာလည်းဖောင်းတဲ့အာယုံကြီးဆက်ရအောင်လို့တွန်းပို့ရတယ် ရေစုံနာရေစုထားပြီးတော့သုံးဖို့ဟုဝရိယမရှိလို့ရှိရင်လည်းပဲကောင်းမှုခေါ်တဲ့ဖာယုံစီမရောက်ဘူးအားသာစိုက်ပြီးတော့မရွယ်စုဘူးဆိုလို့ရှိရင်လည်းချော့တော့မသွားနိုင်တာလည်းမတည့်ဘူးဒီတော့ရွယ်စုဆံပြီးပါရပါတယ်ဖာယုံနဲ့မရှိတဲ့တဲ့အောင်လို့ အဲ့ဒီအာယုံစီလည်းပဲရှုခွက်အာယုံစီရဲ့စိတ်ကလေးရအောင်လည်းအားဆက်ရပါလေအဲ့ဒီလိုရွေးစင်းမှုလည်းပါပြီးအားဆက်မှုလည်းပါပြီးဆိုလို့ရှိရင်ဖောင်းမှုခေါ်တဲ့အာယုံနဲ့ကိုယ်တိုင်တည်းလည်းအချိန်လေးဖြစ်သွားတာထိရောက်တယ်ဆိုတာဒါပေါ့ထိတာကတော့ဝိသတာရောက်သွားတာကတော့ဟိုဝိရိယရဲ့အစွမ်းတွေပေါ့လေတဲ့တဲ့ရောက်သွားတာကတော့ဘုလားဥဒေရဲ့အစွမ်းပေါ့ အဲ့ဒါမှာအဆိုင်ကလည်းခုပါနေတယ်ဥစ္စကခြံနေနဲ့ဥစ္စကခြံနေခုပါနေတယ်ဥစ္စကဘာနဲ့တူလဲဆိုတော့အာယုံနဲ့စိတ်နဲ့သသားတဲ့သသားတဲ့ဖြစ်သွားအောင်လို့အာညာချုပ်တဲ့အခါကျတော့အနဲ့ထိုးဖောက်လိုက်တယ်လို့ပေါ့လေအဲ့ဒီအရုံနဲ့အခါကျဝင်သွားတယ်လို့ပေါ့လေပေါက်ဝင်သွားတာ အဲ့နောက်ကခြီပါတော့တယ်အဲ့ဒီခြီနဲ့ဖွက်နှောက်လိုက်တာတုတ်လိုက်တာပါဒီတော့အာယုနဲ့ဝင်သွားတော့ဝင်သွားပြီးတော့ဝိသရကတုတ်လိုက်တဲ့အခါကျတော့ခုနပိဋကလေးကခုဟာဆက်ချက်ရရပုံဒီသစားလေးတွေဖြစ်သွားတာအာယုမှာစိတ်ကလည်းခါနဲ့တက်သွားတာအာယုနဲ့စိတ်နဲ့သစားလေးတွေဖြစ်သွားတာအဲ့ဒီကျန်တဲ့ညမှာလည်းဥပမာလေးသိထားပါတယ်နော် ဒီတော့ပေါ်လာတာနဲ့ဒီအာယုံကြီးကိုတက်အောင်ရည်စည်းမှုမှရှိရပါတယ်အားနဲ့ဆက်လိုက်ပြီဆိုလို့ရှိရင်အဲ့ဒီဝိတက်ကအာယုံနဲ့ကိုထိုးပေါက်ဝင်သွားပြီးတော့ဝိသရနဲ့အဲ့ဒီစိတ်ကိုအာယုံမှာဖမ်းပြီးတော့တုတ်ထားလိုက်တော့တာပဲဒါချုပ်ထားလိုက်တော့တာပဲဟမ်အဲ့ဒါချုပ်တဲ့ဆိုတာဒါပြောတာပါပဲစိတ်ခွဲမှာချုပ်ပြီးတော့တည့်ထားလိုက်တာပါလေ နောက်နောက်ဖောင်းလဲဖောင်းလဲလို့ဒီတိုင်းမှချုပ်တဲ့ဟုတ်တယ်ဖြစ်ပါရမယ်။ဟမ်9မိနစ်လောက်ဒီဖောင်းပေးဖို့ပေါ့လေ9မိနစ်ပေါ့။အဲ10မိနစ်ဆိုရင်ဒီဒီမောက်60 60လုံးလုံးတုပ်ပြီးချုပ်ခဲ့ရဖြစ်ပါမယ်။9မိနစ်ဆိုလို့ရှိရင်300ပေါ့လေ။အချိန်လုံး300ပေါ့လေချုပ်တဲ့ဖြစ်သွားမှာ။တို့သူပြင်တဲ့ခါမှလည်းပဲအဲ့ဒီလိုဒီတက်ကအာယုံတွေကိုတက်ပြီးတော့ထိုးဖောက်ပြီးတော့ဣဇာလာခေါ်တဲ့ခြေနဲ့ ဒါလည်းကိုချုပ်တဲ့နေဖြစ်အောင်ကြိုးစားတယ်။မန်းတဲ့အာယုကြီးတဲ့တဲ့ရောက်အောင်လည်းပဲအားဆက်ရတယ်တော့။အားချုပ်တဲ့ခါကျတော့စိတ်ထားရုံနဲ့မရဘူးလေ။အဲနောက်ကနေတွန်းရတယ်ပေါ့။တွန်းမှဟိုမှာအကသိစာရဲ့ဝင်သွားတာဟုတ်တယ်မ။ဆက်တဲ့လည်းဝင်ရမယ်။သိစာတဲ့လည်းဝင်သွားရမယ်အားဆက်ရမယ်။အားဆက်ပြီးဆိုရင်ခြေကအနောက်မှာပါသွားတော့ဖြစ်တော့အဲ့ဒီခြေနဲ့တခါလဲကျက်လိုက်တာ။မထုတ်တော့ဘူး။နှစ်ဆတစ်စားလည်းဖြစ်သွားတော့တယ်။ အဲ့ဒီသဘောမျိုးပါပဲဒီဇန်သဘောနဲ့အာယုနဲ့စိတ်နဲ့စိတ်တဲတဲ့သဘောပေါ်မှာရောက်သွားတာပဲကတ်သွားတာကတော့ကောက်လုပ်ပြီးတာတော့ဝိရိယတဲတဲ့မှန်တဲ့အာယုဒီကပ်ပြီးဆိုလို့ရှိရင်စတိပဋ္ဌာနာဆိုတာဖြစ်လာတာပဲအာယုမှာကပ်ပြီးတော့တည်တဲ့စတိပါ အာယုံကပ်ပြီးတော့ဆင်းရဲသတိဆိုတာအဲဒီအာယုံမှာအာယုံကတက်ပြီးတော့ကပ်နေတော့ရောက်တော့ပေါ့လေဒီမှာတော့အရင်ကဖြစ်နေတာတတိလည်းဖြစ်လာတယ်ဒီအာယုံမှာတတိလေးဖြစ်သွားပြီဆိုတဲ့ကြည့်အဲ့ဒီခိုက်တာမှာအဲ့ဒီစိတ်ဟာအဲ့ဒီစိတ်စုဟာသမစ္စလာဆာကြီးကဒီဝိညာဉ်တရားတွေအလှူရှားမှုရှိရတဲ့ ငြိမ်ကြတော့တာလေစမာဓိလည်းဖြစ်တော့တယ်သမထလို့လည်းခေါ်ပါတယ်ဒီမှာငြိမ်တော့တာလောဘနဲ့ဆွေးရှားပြီးတော့နေဒေါသနဲ့ဆွေးရှားနေအဲ့ဒီအလုပ်ရှားကြီးကင်းပြီးတော့ဒီမှာငြိမ်ပြီးတော့စိတ်ကြတော့တာသမာဓိနဲ့ဖြစ်တော့တာဒီနည်းနဲ့ပဲဝိရိယတတိသမာဓိခေါ်တယ်သမာဓိခန္ဓာသမာဓိရင်ပေါ်လေအဲ့ဒါတည်ဆောက်နေတာပါ အဲ့ဒီဉာဏ်ဟာဝိပဿနာစီပွားဖို့လာပါနောက်ဆုံးနိဗ္ဗာန်ဒီပွားဖို့ရအတွက်ပေါ့လေရှေ့ပိုင်းကရှေ့ဘောရှေ့ပိုင်းကဆိုရင်အစစ်စစ်ရှိအောင်ရှေ့စစ်ရှိလို့စကားနေရတယ်အစစ်စစ်ရှိအောင်သိသွားမှာပါဒီသမာဓိအရင်ကိုကြည့်ဆောင်နေတဲ့သဘောပါပဲအဲ့ဒါတော့လက္ခဏာရှာမှာအဆက်လက်ပြီးတော့သာဓုနဲ့လက်ရှိပေါင်းဆက်ပြီးတော့ သဘောပေါက်ရှင်းရအောင်ဒီနေ့တနင်္ဂနွေတော့ဒါပဲထည့်ပါဦးမယ် And as well